ခန်းကြီးရှင်းအငယ်1မှ9တက်ကြီး6ခုသတ္တမလ9ရက်နေ့တွင်ငါသည်ကိုအိမ်၌ထိုင်၍ယူဒန်အမျိုးအသက်ကြီးသူတို့သည်ငါရှိမှထိုင်ကြစဉ်အရှင်သာရဖျား၏လက်တော်သည်ငါအပေါ်သို့တက်ရောက်လေ၏ထိုအခါငါကြည့်ရှု၍မိယုံကဲ့သို့သော ပုံတရံသည်ထင်ရှား၏ခါတရံမှသည်အောက်ပိုင်း၌မိအယုံကဲ့သို့၎င်း အထက်ပိန်း၌ဟာရှမေလရွှေအယောင်ထွန်းတောက်တကဲ့သို့၎င်းထင်ရှား၏လက်တရံကိုဆန့်၍ငါဤသပင်တဆုကိုကင်လျက်ဝိညာဉ်တော်သည်ငါကိုမြေနှင့် မိုးကောင်းကင်ကြားမှချီကြွ၍အမျက်တော်ကိုနှိုးဆော်သောရုတ်ထုပလင်ရှိရာယေရုရှလင်မြို့မြောက်မျက်နှာအတွင်းတကားဝသို့ဘုရားသခင်ဤဗျာဒိတ်တော်ယူပါယုံအဖျင်ငါကိုဆောင်သွား၏ လွင်ပြင်၌အရင်ငါမြင်ဘူးသောဗျာဒိတ်ယူပါယုံကဲ့သို့ဤဒေလအမျိုး၏ဘုရားသခင်ဘုံတော်သည် ထင်ရှား၏အချင်းလူသားမြောက်လန်းသို့ မျှော်ကြည့်လော့ဟု မိန်တော်မူသည့်အတိုင်းမြောက်လန်းသို့ငါမျှော်ကြည့်၍မြောက်မျက်နာရစ်ပလင်တကားဝ၌အမျက်တော်ကိုနှိုးဆော်သော ရုပ်ထုရှိ၏အငယ်6မှ7တပန်တုံအချင်းလူသား ငါသည်ငါ၏တန်ရှင်းရာဌာနနှင့်ဝေးစွာသွားစေခြင်းငှာသူတို့ပြုကြသောအမှုဤအရ၌ဣဒေလမျိုးပြုသော အလွန်ဆက်ဆုပ်ရွံရှာပွေသော အမှုတို့ကို မြင်ပြီလော တဖန်လှည့်၍သွားဦးလောတာ၍ကြီးသောရွံရှာပွေအမှုတို့ကို မြင်လိမ့်မည်ဟု မိန်တော်မူလျက်တတိုင်းတကားဝတို့ငါကိုဆောင်းသွား၍ငါကြည့်ရှုသောအခါတတိုင်းရိုး၌ အပေါက်ကိုမြင်လေ၏။တဖန်တုံအချင်းလူသားတတိုင်းရိုးကိုတူးလို့ဟု မိန်တော်မူသည့်အတိုင်းငါသည်တူးပြီးမှတကားဝကိုမြင်လေ၏။ဝင်လော့ဤအရ၌ပြုကြသောဆက်ဆုပ်ယွန်ရှာပွဲအမှုဇိုးတို့ကိုကြည့်ရှုလော့ဟုမိန်တော်မူသည့်အတိုင်းငါသည်ဝင်၍ကြည့်ရှုသောအခါတဒန်းယိုအတွင်ပတ်လည်၌တွားတက်သော အကောင်မှဆ၍ယွန်ရှာပွဲသောတရိษံအမျိုးမျိုးနှင့် ဣဒရေလအမျိုးကိုးခွေသောယုတ်တုစင်တုရှိသမျှတို့၏ပုံတဏန်သည်ရေးထားလျက်ရှိ၏သူတို့ရှေ့မှဣဒရေလအမျိုးအသက်ကြီးသူခုနှစ်ကျိတ်တို့နှင့်တကွရာဇညာသားရှာဖန်သည်သူတို့အလယ်၌ရက်၍ထိုသူအပေါင်းတို့သည်အတီးတီလင်ပန်းကိုကင်လျက်နန္တာပေါင်းကိုမိရှို့ကြသဖြင့်မိโกသည်ထူထက်စွာတက်လေ၏ အငယ်၁၂မှ၁၈တဖန်တုံအချင်းလူသားဤဒေလအမျိုး အသက်ကြီးသူအသီးသီးတို့သည်မှောင်မိုက်ထဲမှပုံရိပ်သော အခန်းတို့၌ပြုသော အမှုကို မြင်ပြီလောသူတို့ကသာဝရဖျားမမြင်သာဝရဖျားသည် မြေကြီးကိုစွန့်ပစ်လေပြီဟု ဆိုကြ၏တဖန်လှဲ့၍ပေါ်ဦးလော သူတို့ပြုသောအမှုတို့တွင် သာ၍ကြီးစွာသောဆက်ဆုပ်ရွံရှာပွဲ အမှုတို့ကို မြင်လိမ့်မည်ဟုမိန်တော်မူလျက်ဗိမာန်တော်မြောက်တကားဝတို့ဆောင်သွား၍ထိုအရ၌မိမတို့သည်တမှုဆနတ်ဖို့ငိုကြွေးလျက်ထိုင်ကြ၏အချင်းလူသားထိုအမှုကိုမြင်ပြီလောတဖန်လှဲ့၍တွားဦးလော ထိုမြမကတာ၍ကြီးစွာသောဆက်ဆုပ်ရွံရှာပွဲ အမှုတို့ကို မြင်လိမ့်မည်ဟုမိန်တော်မူလျက် ထာဝရဘုရား၏အိမ်တော်အတွင်းတတိုင်းတဲသို့ဆောင်သွား၍ဗိမာန်တော်တကားဝဗိမာန်တော်ဦးနှင့်ရစ်ပလင်ကြားမှလူနှစ်ကျိတ်ငါးယောက်တို့သည်ဗိမာန်တော်ကိုကြောခိုင်းလျက်အရှိတို့မျက်နှာပြုလျက်အရှိမျက်နှာ၌နေကို ကိုးကွယ်ကြ၏တပန်တုံအချင်းလူသားထိုအမှုကိုမြင်ပြီလောယုဒအမျိုးသည်ဤအရ၌ဆက်ဆုပ်ယွန်ရှာပွဲ အမှုတို့ကို ပြုသောအပြစ်ပေါ်သလော သူတို့သည်အဓမ္မအမှုဖြင့်တပြည်လုံးကိုပြည့်စေ၍ငါ၏အမျက်ကိုအထပ်ထပ်နှိုးဆော်ကြပြီ။သစ်ခက်ကိုလည်းမိမိတို့နှာခေါင်းဝ၌ကပ်၍ကိုင်ကြ၏။ထိုကြောင့်၊ငါသည်နှမြောစုံမက်ခြင်းမရှိဘဲငါ၏အမျက်ကိုလွှတ်လိုက်မည်။သူတို့သည်ကျယ်သောအသံနှင့်အော်ဟစ်၍တောင်းလျှောက်သော်လည်း၊ငါသည်နားမထောင်ဟု မိန့်တော်မူ၏။